ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌18ရက်4လ69ခုနှစ်နာနဲ့ပိုင်းတွင်ဟောကြားတော်မူသောတရားတော်ဘာရဏနဲ့ဆန်းတည့်ရနေတဲ့ဟင်ဗုဒ္ဓဘာသာထုံဆန်းဟိုနှစ်တစ်နှစ်ရဲ့အစာကိုနှစ်ဆန်းတည့်ရခေါ်တာတယ်ဒါလာမယ့်နှစ်ရဲ့အစာလားဟင်ပြီးကြတဲ့နှစ်ကဆုံးသွားပြီတဲ့ဟင်နှစ်ဟောင်းဆုံးသွားလား 60ခုနှစ်ဆုံးသွားပြီဒီကနေ့ကစားပြီ60တိပြောရမှာထင်ဟဲ့ဟုတ်ကလားကိုယ်60တခုနှစ်လို့ဒီကနေ့ကစားပြောပါရဲ့တိုင်းတို့တစ်နှစ်ရပါနှစ်ဆန်းတရက်ပေါ်မှာပေါ့ဗျဟုတ်ကလားနှစ်ဆန်းတရက်ဆိုတာတစ်နှစ်ရစာပြောတာအဲ့တော့တို့တစ်နှစ်ရစာကိုဟိုဘာနဲ့စာတော့ဟဲ့ဒါနာနဲ့စာပြီးသီလနဲ့စာပြီးဘာဝနာနဲ့စာပြီး ဘာဖြစ်လို့တော့အစာကောင်းရင်လို့ထင်တယ်ဟုတ်ကလားဒီအကောင်းနဲ့စမှာဒီဒီတနေ့ဟာအကောင်းလေးကြီးတဲ့ဖြစ်ချင်တာဗျဟုတ်ကလားဗျဟင်ပြီးတော့နေ့နေ့ဒီမှာလည်းတို့ဗုဒ္ဓဘာသာထုံးတမ်းကဟိုအာယုဦးနိုးထတာနဲ့ဆုံးချက်မိဒါဒါနနဲ့စတာထင်တယ်ဟဲ့ဟင်အဲဆုံးချက်မယ်လို့သာပြောတာပါအဲ့ဒီတဲကုမိသားစုစားဖို့ကမပါဘူးလားဗျအဲပါတော်လည်းပဲတို့ဟောဆုံးချက်မယ်ဆိုတဲ့ ကုသိုလ်စိတ်နဲ့သာတာဗျာဟင်ဒါကိုရှိပုဂ္ဂိုလ်တွေရဲ့ဓလေထုံးစံတော့တော်တော်လေးကောင်းတယ်မှာဟင်ဟင်ဒုနောက်လိုက်တရားပဲနေတော့လိုင်းနေကြမို့လိုက်တာနဲ့တူပါဗျာသိနာပါလို့လုံနေတာလားလိုက်နေကြမို့လားထင်မောင်ဗျာဟင်ဟင်ဒီနေ့နေသန်တရနေ့အခုဒါနာမို့တိဒါမို့ဘာဝနာမို့ပြုတာဘာဖြစ်လို့ပြုတာတော့ဟင်ပြုနေကြမို့နေမှာပါဗျာကြော်ရှင်ဝယ်လို့ဝယ်တာနေရာမှာပါ ဟင်ဟင်ဟင်ငါကိုကိုချစ်ဖို့ပြောပြောရမှာဗာကျော်ရှင်ဝယ်တီဦးလေးကျော်ရှင်ဝယ်လို့ဝယ်တာဟင်ဟင်ဟင်ငင်ရိုးဖလာတလီထုံးကန်တိုင်းဆိုရင်တောင်းမိဘရဲ့အလူမိဘရဲ့သီလမိဘရဲ့ဘာဝနာပဲရှိဦးမယ်ဟင်တို့ကိုယ်တိုင်ကိုအဲသေနာပါပြီလှုပ်လို့ရှိရင်တော့ဒုဒါနဒုသီလဒုသေနာဖြစ်နိုင်မလားဟုတ်ကလားဗျာအဲ့တော့ဘယ်နဲ့တော့ ဟိုမိဘအတွက်ကြီးတဲ့လုံမှာလားတို့အတွက်မလုံတော့ဘူးလားဟုတ်ကလားဗျလုကောလုကလားဗျဟုတ်လားမိယူဖလားဆိုရင်တော့ဒါတို့ကဟုတ်သေးဘူးဗျအေးအမေအတွက်ဖေအတွက်လုံထားတယ်နဲ့တို့အတွက်ကြတော့သားတွေသမီးတွေကဖက်လုံးလိမ့်မယ်ထင်တယ်တို့ကအမေအတွက်ဖေအတွက်လုံတို့အတွက်ကြတော့သားတွေသမီးတွေကလုံးလိမ့်မယ်ထင်တယ်ဟင်ဓမ္မတို့လုံတော့ဘောတာဟင်ဟင်အဲ့တော့တို့ လူဘဝဆိုတာအနှစ်မျိုးရအနှစ်ရှိတဲ့မျိုးအကာမျိုးလားနှစ်မျိုးလားဗျအနှစ်ဒီနိုင်တဲ့မျိုးဒါမှမဟုတ်တို့လူဘဝကအနှစ်မျိုးဗျအကာမျိုးမဟုတ်ဘူးဟုတ်ကလားဗျတို့တရိသံဘဝသွားကြည့်ဗျအိသာကာမဒါပဲတင်လိုက်ဟင်အိသာကာမအဲ့ဒီတည်းမှာလည်းပဲတရိသံပြင်းတရိသံမို့သူ့ဘဝနဲ့သူ့ခန္ဓာတွေ့တယ်မျိုးဝမ်းကြောင်းမှုရှားသေးတယ်ဟဲ့ အဲမွေးလဲတကားနေရင်အစာမရဘူးဗျရှားရတာပဲဟုတ်ငှက်ကလေးတွေဟောဗျာအေးသူ့ဘဝနဲ့တည့်တဲ့အစာရှားရပါသေးဗျာဟုတ်ကလားအဲ့တော့အစာရှားတာလည်းပဲအဲကုသိုလ်ဟုတ်သေးဘူးဗျာဟင်အနှစ်ဟုတ်သေးဘူးဗျာဟင်ဟင်သာပြီးကုံကုံပြီးပြက်ထင်တယ်ဟဲ့ဟင်ဟိုတရက်စားတာတရက်ပဲအသက်ကိုတာဝန်ယူတယ်ထင်တယ်တရက်စားတာကိုတသက်တာဝန်ယူသလားဗျာဟင်ဒါလေးနဲ့ပဲသူတို့ပြီးသွားတယ်အဲ့ဒီအသားလေးစား အသားလေးစားလို့အဲဝါလာတော့ပါလို့တော့ကာမအာယုန်ကြီးပျော်ပါတယ်လေဟုတ်ကလားဟိကာမအာယုန်ကြီးပျော်ပါပျော်ပါလို့မောတော့ညကြအိတ်ကြဆိုဟိဒါတရိခံရဲ့တရက်ကုံဆုံးနေတယ်တရိခံတရက်ကုံဆုံးနေအဲ့တော့ဒီတရိခံဟိုတသက်တာပြည့်သွားတယ်ဘာသူအနှစ်တည်ခဲ့သလဲအတည်ဘူးဗျဟုတ်ကလားတို့လူကြတော့အနှစ်မျိုးဗျ အနှစ်တအောင်လောက်ရမယ်ထင်တယ်ကျက်သူပင်မျိုးမဟုတ်ဘူးဗျဟင်လက်ပတ်မမျိုးမဟုတ်ဘူးဗတောင်မျိုးကျုံမျိုးထင်ဟုတ်ကလားဗျဟောတို့လူဘဝရောက်တယ်ဆိုတဲ့ကအနှစ်သာရ၅မျိုးပါပြီးသားလူဘဝဆိုတဲ့ကအတိတ်ကဟိုမိမိပြုခဲ့တဲ့ကောင်းမှုကြောင့်ရောက်သလားဆိုးမှုကြောင့်ရောက်သလားဒီလိုဆိုကောင်းမှုရဲ့အမွေအနှစ်ဒီမှာပါလာတာမဟုတ်ဘူးလားဟုတ်ကလားဗျာတတိယဆံကတော့ဆွဲတိုင်းသွားရတာဟုတ်ကဲ့ သူကတော့ဆွဲကျင်နေဆွဲလို့ရတာမှမဟုတ်ဘဲနဲ့ကိုလုံးတဲ့ကံတိုင်းဖြစ်ရတာမဟုတ်ဘူးလားအေးသူကာကာမနမိတ်ကတိနမိတ်ဆိုတာတေဂာနိဒီသုံးချက်တစ်ချက်ချက်ပေါ်ရတယ်လို့ဆိုပါဗျကံဆိုတာတို့ခုဒီဟိုကိုရောနှုတ်ရောစိတ်ရောဟိုကိုဒီလည်းရောက်ပေးခံထားတာတွေကိုကံလို့ပြောတာဟုတ်ပဲဟုတ်ကလားဗျဒါကံအဲ့တော့တို့ကဘုန်းကြီးကြီးရှိထားပြီးအဲသုံးပွဲကြီးနဲ့လှူထားတာဒါကံတင်နေဟဲ့တေဂာနိကြလို့ချင်းအဲ့ဒီအချင်းရာကြီးတိုင်းလာပေါ်တာကာမနမိတ် ဟိုရိုက်ထားတဲ့ဓာတ်ပုံပြန်ကြည့်သလိုနေမှာပေါ့ကာမနိမိတ်အဲ့ဒီကာမနိမိတ်ပေါ်လာတာတောင်ငါလှူခဲ့တယ်ဘာဝတ္ထုပစ္စည်းကိုဘသူပဲပုဂ္ဂိုလ်ပဲကိုတော်ဒါဆွဲရသေးဘူးဆွဲရသေးဘူးအဲ့ကာမနိမိတ်ပေါ်မှာဝိပဿနာတင်းရှုရတယ်ဟုတ်ကလားဟိဟိဖြစ်ပျက်ကိုရှုရသေးဟုတ်ကလားငါလှူတယ်ဆိုတာလည်းပါအောင်ဟုတ်ကလားဟိဟိဟိုဘယ်ဝတ္ထုဘယ်ဝတ္ထုပါအောင်ဟုတ်ကလားဗျာဟင်ဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပါအောင် ပုဂ္ဂိုလ်ဆွဲပုဂ္ဂိုလ်နာမကျွတ်မလို့သွားဖြစ်မှာပေါ့ဟုတ်ခလားဝတ္ထုဆွဲဝတ္ထုဘက်ကိုပါသွားမှာပေါ့ကျဲဆွဲကျက်ထဲဝင်သွားမှာပေါ့ဟုတ်ခလားဝဲဆွဲဝဲထဲလူဝင်သွားမှာပေါ့ဥမာမဲ့သင်္ကန်းဆိုရင်တော့ဘုန်းကြီးเจ้าမပြန်ရောက်မှာပဲဟုတ်ခလားငါလူသားเจ้าဆိုဘုန်းကြီးเจ้าမပြန်ရောက်မှာပဲဟင်ငါဘုန်းကြီးเจ้าမှာဖရာကိုွယ်တဲ့ဆိုဘုန်းကြီးနဲ့ပဲပြန်ရောက်မှာထင်တယ်ဟုတ်ကလားဟဲ့ဟင်လူဖြစ်ဖို့လူဖြစ်ဖို့လူဖြစ်ဖို့အဲ့တော့ငါဆိုတာလေဟုတ်ကလားပင်မျိုးထင်တယ်မြဲလားဟဲ့ ဝတ္ထုပစ္စည်းကဟောတို့သင်္ကန်းမိကြတော့ကိုလှူခဲ့တာကရှိပါအောင်တော့မလားဟင်အလူကံပုဂ္ဂိုလ်လည်းရှိရှိခြင်းလည်းရှိမယ်ရှိသည့်တိုင်အောင်တို့လူတို့ကရုပ်ရည်မျိုးဖုတ်သေးလို့လားသူလည်းကုန်ခန်းပြည့်စင်းနေတဲ့မျိုးပဲလေအဲ့ဒီပေါ်မှာ မစွဲမှမိမိစေရနာနဲ့ထိုက်တန်တဲ့ဂတိနမိတ်ဆိုပေါ်ရတာဟင်ကြည့်ဗျလူဖြစ်ဖို့လူဖြစ်ဖို့လူဖြစ်ဖို့ကလေးပြောတာလားဟင်အဲ့တော့မှတို့စေရနာကလူဘုံမနဲ့ထိုက်တန်ရင် လူဘဝကိုသွားဖို့ရာလမ်းပြနေမှာပေါ့ဗျာဂတိနမိတ်ဆိုတာကိုဘခုနောက်ဆုံးစိတ်ပြီးဟိုပထမဘဝကိုသွားကျိုးပေးမှာမဟုတ်ဘူးလားအဲ့တော့ဒီနောက်ဆုံးစိတ်ရဲ့ဟိုကနေပြီးဟိုနောက်ဘဝကိုကူးဖို့ရာအတွက်ဂတိနမိတ်ဆိုတာဥပမာမဲ့အဲကိုအဲ့ဒီဘဝရောက်ရင်ခံစားရမဲ့ဒီစိန်နေဟုတ်ကလားဗျ ပြီးတော့မိမိနဲ့အကြောင်းတူအကျိုးသက်ဖြစ်တဲ့မိဘနှစ်ပါးရဲ့ပုံလေးဟုတ်ကလားဗျာဟိဒါတွေလည်းပေါ်လာ ပြီးတော့မိမိဟိုမိဘဝန်ကောင်းတဲ့အောင်းနေစဉ်ကာလအပြင်လောကကိုလှမ်းမြင်လို့မြင်ရတယ်ကိုနီးကြောင်ကြောင်ဆင်းလို့ဆိုပါဟိဟိုဝန်ပိုက်ထဲကနေအပြင်လောကကြည့်ရင်နီးကြောင်ကြောင်ပဲမြင်မှာထင်တယ်ဟဲ့အဲ့ဒီလိုဆင်းနေဒါမြင်နေတယ်အဲ့ဒီချိန်လေးအသက်ထွက်မှာဟောတို့လူကြီးရောက်လာတာဗျာဟိ ဒါဖြင့်အတိတ်ကပြုခဲ့တဲ့စေတနာကံရဲ့အမွေအနှစ်ရောက်လာတာမဟုတ်ဘူးလား။ဒါအနှစ်ရှိတဲ့အမျိုးလားဟိ။ဒါအနှစ်ရှိတဲ့အမျိုးထင်ဟုတ်ကလား။တက္ကသိုလ်လူဘဝရောက်လာတော့အကြည်ဓာတ်6ဖြာခေါ်တာပေါ့ကွယ်မျက်စိအချင်းနားအချင်းနားကြီးရှားကြီးကိုကြီးမနှောကြီးဟုတ်ကလား။ဒီအကြည်ဓာတ်တွေရောတို့ကောင်းမလားဘူးလား။ကောင်းလာကြပါတယ်။ဒါလည်းပဲဟိုအတိတ်ကအမွေနေတဲ့လားအနှစ်ပဲတဲ့လား။ဟုတ်ကလား။ အတိတ်ကသူမျက်စိကိုတို့ကမတော်မတရားလုပ်ထားရင်တို့မျက်စိချွတ်တယ်မှာပေါ့သူ့နာကို သူ့နှာခေါင်းကို သူ့ပသကိုဟောကလားသူ့ကိုယ်ကို သူ့စိတ်ကို တို့ကမကောက်အောင်ဖြက်စီးထားခဲ့ရင်တို့ဒီမှာတခုချုံရင်းမယ်ဟင်အဲ့တော့တို့ကသူ့ကိုအဲ့ဒီမကောင်းမှုမှာရှောင်ကျင်ခဲ့တဲ့အတွက်ပါလာလို့ဒီမျက်စိနာနာလျာကိုယ်စိတ်ဒီအကြည်တတ်တွေကောင်းလာတာလေဒါလည်းအနှစ်ပဲထင်တယ် အတိတ်ကအမွေကိုအနှစ်ဖြစ်နေအနှစ်မို့ပါလာတာတယ်လေအနှစ်မို့ရင်ပါပါမလားအဲဟိုအတိတ်ကအမွေကအနှစ်ဖြစ်နေပါလာတယ်ဟုတ်ကလားဗျာဒါရင်တို့အနှစ်မျိုးမဖြစ်နိုင်ဘူးလားဟဲ့ဟင်ပြီးတော့တို့ဟိုတတိယကတော့အနှစ်တစ်ခုပါဟောတို့ကောင်းသောအမျိုးကိုလူလာဖြစ်ရတယ်တဲ့ဒါအကောင်းမျိုးမှသာအကောင်းလေလို့လို့ရမှာတယ်ဟဲ့တကယ်လို့များတထောင်စားမျိုးများဖြစ်ရင်ဘယ်လိုဖြစ်မလို့ ဟင်အကောင်စားမျိုးမဟုတ်ဘဲနဲ့တထောင်စားမျိုးကြီးဖြစ်နေရင်ကောင်းတာတွေလုပ်နိုင်ပါအောင်မလားဟင်သူတို့တော်တောင်စားတော့မသိဘူးတို့မျိုးတောင်စားကတော့ခင်မိကြဗျညကြဖွဲချဖဲချရှုံးတဲ့ကောင်ကအဲ့ဒါခိုးကြွေရတယ်ဗျဟင်တောင်သားတယ်မဟုတ်ခိုးလည်းခိုးရသေးတယ်ရှုံးတဲ့ကောင်ကရှုံးတဲ့ကောင်ကသူတို့ဟာဖဲကျူးပြီးတရားမရှိပဲနဲ့တို့လူတွေဒါပဲလုံးဖဲချရှုံးရော့တစ်ဖဲกว่าရော့ငါးကြกว่าလောင်ကြီးပေးရတာထင်တယ်ဟင်ဟင် အဲအဲ့ဒါကအကောင်စားလောင်းကြီးထင်တယ်ဟောတရောင်းသားလောင်းကြီးကတော့သူ့ငွေရှိလို့လားအဲငွေမရှိတော့အဲ့ဒါအဲဒီကနေ့ညသူရှုံရင်သူကဟိုအဲ့ဒီဂျန်တရောင်းသားကိုခိုးကြွရတာတဲ့ဗျဟုတ်ကလားဗျမျိုးတရောင်းသားပြောတာဗျတော်တရောင်းသားတော့မသိဘူးဟင်ဟင်အဲ့တော့ကဲဟိုအကောင်းစားဘဝမဟုတ်တဲ့တရောင်းသားဘဝလို့ဒုသနာဘဝလို့တို့တငါတဲ့ဘဝလို့စသည်အဖြစ်အမျိုးရုပ်တဲ့ဘဝရောက်လို့ရှိရင် တို့ကောင်းမှုဘယ်လိုလုပ်လုပ်မလို့ဟဲ့ကောင်းမျိုးဖြစ်တော်လည်းပဲကောင်းကျိုးကိုတို့မလုပ်နိုင်တော့ဘူးခုတို့ကောင်းမျိုးရောက်လာတယ်ထင်တယ်ဟင်ဒါလည်းကောင်းမျိုးရောက်တာအတိတ်ကတို့ပြုခဲ့တဲ့အမွေရဲ့နှစ်ဖက်မဟုတ်ဘူးလားဒါကောင်းမှုပြုလို့ရောက်ခဲ့တာလားမကောင်းမှုပြုလို့ရောက်ခဲ့တာလားအဲ့တော့ကောင်းမှုကြောင့်ဖြစ်တဲ့အမွေကြောင့်ရတဲ့အနေပောက်ကလာရပြီးတော့ကောင်းမျိုးကိုရောက်တဲ့ ဒီဘက်မှာတို့ဘယ်နဲ့တော့ညဟင်တော့ကောင်းတဲ့သူတွေနဲ့ပဲပေါင်းနေဆက်ဆံရလိမ့်မယ်ထင်တယ်ဒီလိုဆိုကောင်းစကားကတော့ကောင်းစကားပဲပြောလိမ့်မယ်ထင်တယ်သူ့အကျိုးမရှိကိုယ်အကျိုးမရှိတဲ့စကားမပြောအခုလည်းအကျိုးမရှိနောင်လည်းအကျိုးမရှိတဲ့စကားကိုလည်းမပြောဟုတ်ကလားဟဲ့ဟေ့တို့ထိခိုက်မဲ့စကားကိုထိခိုက်မဲ့စကားကိုလည်းမပြောဟုတ်ကလားဟဲ့ဟေ့အဲ့တော့သူလည်းအကျိုးရှိကိုယ်လည်းအကျိုးရှိ အခုလဲအကျိုးရှိနောင်လဲအကျိုးရှိဟုတ်ကလားဟိသူလဲပြည့်ကင်းစင်ကိုလဲပြည့်ကင်းစင်တဲ့စကားကိုပြောတယ်ဒီလိုဆိုနှုတ်မစင်ကြဘူးလားဗျအေးနှုတ်ကပြောပြောတယ်လို့အလုတ်ကရောစင်ကြတော့မှာပေါ့ဗျအဲ့တော့နှုတ်နဲ့အလုတ်စင်ကြတယ်လို့ကြံစင်မှုရောမစင်ကြနိုင်ဘူးလားအဲ့တော့ဒီလိုကိုယ်နှုတ်နှလုံးသုံးပါလုံးစင်ကြယ်တာလည်းပဲအရင်တော့ကကောင်းမှုလို့တုန်းကကောင်းပြောပြောကောင်းလို့လို့ ကောင်းတွေးတွေးခဲ့တဲ့အမွေရဲ့အနေဒီနှစ်ကောတို့မပါဘူးလားပါသလားဟင်ပြီးတော့တို့ခုလိုတို့သူတော်ကောင်းမျိုးတွေကိုလာဖြစ်တော့ဖရာတရားတော်ကိုနာကြားခွင့်မရဘူးလားဟင်ဖရာတရားတော်ဒီတို့စာကတော့ဟိုတပေါင်းလာသစ်ပင်နဲ့သူကြတဲ့ဗျတပေါင်းလာသစ်ပင်ကြီးအရွယ်ရှိသလားဗျအယိုးကြီးတဲ့ထင် အယိုးသာဖြစ်တယ်ဟိုနှစ်တစ်အတွက်ကိုထွက်ဖို့အညွန့်ဖူးလေးတော့ပါသေးတယ်ထိတ်မှာအယိုးပေမဲ့အယိုးဒုံတိမဟုတ်ဘူးတဲ့ဟုတ်ကလားဒီနှစ်တစ်အတွက်ကိုထွက်ဖို့သူအညွန့်ဖူးလေးပါတယ်ဟုတ်ကလားအဲ့တော့ဘုရားတရားတော်ဟာဘယ်တရားတော်ဖြစ်ဖြစ်ဟိုသူ့ဘက်ကိုဆွဲပြီးဟောတာလည်းရှိအများဘက်ကိုမြောက်ခေါ်တာလည်းရှိဟုတ်ကလားဗျာပြီးတော့သူ့ဘာသာအတွက်ခေါ်တာလည်းရှိဘူး သူ့လူမျိုးတွေခေါ်တာလည်းမရှိဘူးသူ့တိုင်းပြည်တွေခေါ်တာလည်းရှိဘူးဟုတ်ကလားရဲ့ဖះမှာတိုင်းပြည်မရှိလူမျိုးမရှိဘာသာမရှိဟုတ်ကလားငါတိုင်းပြည်မှငါလူမျိုးမှငါဘာသာမှလို့ဖះမှာရှိသလားဟုတ်ကလားဒါရင်ဖះရှင်လေလူမျိုးမဲ့တိုင်းပြည်မဲ့ဘာသာမဲ့30ဘုံသားနဲ့ဆက်ဆံတာထင်တယ်အကုန်လုံးနဲ့ပတ်သက်တယ်ထင်တယ်ဟုတ်ကလားဗျဟိဟိဟိုသူခေါ်တဲ့တရားဒီအယောဂံတိုင်းပဲ ဟုတ်ကလားဟဲ့အပိုးလည်းမရှိဘူးအလိုလည်းမရှိဘူးဘုရားတရားတော်မှာတော့အပိုးအလိုမရှိတဲ့အတွက်နှုတ်ပယ်စရာလည်းမရှိဘူးဖြစ်ဆက်စရာလည်းမရှိဘူးဘုရားတရားတော်မှာအရှိအရှိတိုင်းဟောထားတာဟုတ်ကွဟင်ဟုတ်ကလားဗျာနှုတ်ပယ်စရာလည်းမရှိဘူးဗျာအဲဖြစ်ဆက်စရာလည်းရှိဘူးဗျာဟင်အရှိအရှိတိုင်းဟောထားတာဟုတ်တို့တော့သူဟောထားတဲ့အရှိအရှိတိုင်းလေတိုးတက်ဖို့လားပြက်ပြားဖို့လားတိုင်းအညွန့်လေးလည်းပါသေးတယ် အညုတ်လေးလည်းပါသေးတယ်ဗျဘုရားတရားတော်မှာဟောတာဟောတာကတော့ဒီစိတ်ဒီစိတ်ထားရင်ကွာဒီဘုံဒီလိုပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်ဖြစ်ပြီဒီဘုံဒီဘုံရောက်မှာကွာဒီလိုထင်တယ်ဟဲ့ဟင်ဟောတာကတော့ကွာဒီစိတ်ဒီစိတ်ထားလို့ရှိရင်တော့ဟိုဒီဘုံကဒီဘုံကရောက်ပြီဒီဘုံဒီဘုံမှာဒီလိုဒီလိုဖြစ်မယ်ဒါဟောတာဘုသူ့ကိုယ်လည်းမဟုတ်ဘယ်ဝဘုံလည်းမဟုတ်ပုဂ္ဂလဒိဋ္ဌံဘုရားရှင်ဘယ်တော့မှဟောဓမ္မဒိဋ္ဌံကြကြထင်တယ်တဘာဝဘောကထင်တယ်ဒီစိတ်ထားရင်ဟိုတို့ပါတော့ဟဲ့ဟင် ဟိုရေပူတောက်ရင်ပူမှာပဲမဟုတ်ဘူးလားရေအေးတောက်တော့အေးမှာပဲလေအဲ့တော့ရေပူတောက်ပူတကွာရေအေးတောက်အေးတကွာဒါပဲဟောတယ်ထင်တယ်ဟေးအဲ့တော့အပူနဲ့အေးပဲဟာကြိုက်တော့မထင်ပါဘူးညာညတော့အေးကြိုက်တယ်ဒါပြောတာပါအပူရွေးတောက်မှာပါဟေးဟေးဟုတ်ကလားငတ်နေတဲ့ပုဂ္ဂိုလ်ကတော့တို့ရတောက်မှနဲ့တူပါတယ်ဟေးအေးတောက်မှလားပူတောက်မှလား တို့ရပေးပါဗျာနေမှာပါဟင်ဟုတ်ကလားဗျာဟင်အဲ့တော့တို့ဟောဒါတော့ပူတကွာဟောဒီရေပေါင်းရင်တော့ပူမကွာအဲရေပူတယ်လို့မင်းနှုတ်ခမ်းနဲ့ပူမကွာရှာလဲပူမကွာလေချောင်းနဲ့ပူမကွာအစာအိမ်ထိပူမကွာဒီလိုထင်တယ်ဟဲ့ဟင်ဟောဒီရေပေါင်းတော့အေးတကွာအဲ့ဒါဆိုရင်တော့နှုတ်ခမ်းလဲအေးတကွာရှာလဲအေးတကွာလေချောင်းလဲအေးတကွာခန္ဓာကိုယ်တစ်ခုလုံးအေးဟိဒါပဲပြောတာဒါအကျိုးရှိတယ်ဒါအကျိုးမရှိဘူးဒါခွဲကြမ်းပြောတာပါဘုရားတရားတော်လေ အရှိရှိတိုင်းထင်တယ်ဟဲ့အဲ့တော့သူတရားတော်သည်ဟိုတို့ဗုဒ္ဓဘာသာနဲ့သာကြိုက်တကွာကျန်တဲ့ဘာသာနဲ့မကြိုက်ဘူးလို့ရှိမလားမလိုက်တာသာရှိရမယ်မကြိုက်တာတော့ရှိဟုတ်ကလားမလိုက်တာသာရှိမယ်မကြိုက်တာမရှိဟုတ်ကလားဗျာလောဘပြီးလူကျင်တာတော့တဘောဒီလောဘအစွဲနဲ့သေးရေးကြိတ်တာဟုတ်ကလားဟိဒါတို့ဘာသာမှဒီလူကျင်စိတ်ကပြိတ်တာပို့ပါလားသူ့ဘာသာကောပို့နိုင်ဘူးလား သူ့လူမျိုးကပို့နိုင်မလားဟုတ်ကလားဗျအဲ့တော့မလိုက်ချင်တာနေရမယ်မကြိုက်တာတော့မရှိဘူးဟုတ်ကလားဗျဟင်အဲ့တော့တို့လူတွေမှာလားဟဲ့တရိษံတွေကောလောဘကတော့ဒီတိုင်းသွားမှထင်တယ်ဟဲ့ဒေါသကလည်းဒီတိုင်းသွားမှထင်တယ်ဟဲ့ဟုတ်ကလားအင်းတို့တရိษံနေမှာလားဟဲ့နတ်တွေကောဒီတိုင်းသွားမှထင်တယ်ဒါရင်တို့ဖရာတရားတော်ကဘသူနဲ့တော့တဲ့တယ်ဘသူနဲ့တော့ဟိုလွဲချော်နေတယ်လို့ရှိမလား ပြီးတော့ခက်နဲ့ပြောရင်လည်းတို့ဒီခက်တာတဲ့တာဗျနောက်ခက်တဲ့မှာမဟုတ်ဘူးဒီတို့ကပြောလို့ရလားဟင်ဟင်ကာလာသုံးပါးဘယ်ကာလာနဲ့ဖြစ်ဖြစ်တဲ့ကိုနေရဟုတ်ကလားဟိုမလိုက်ချင်တာနေရမယ်ကြိုက်တော့ကြိုက်ကိုကြိုက်နေရမြတ်ဟုတ်ကလားဘောင်းတဘာဝဘောကပြောထားတာဟုတ်ဗျာဟင်အဲ့တော့ဟိုဘယ်ခစ်ဘယ်ခစ်တော့တဲ့ကွာဘယ်ခစ်ဘယ်ခစ်တော့မတဲ့ဘူးဟုတ်ကလားဗျာအဲ့ဒီတရားတော်တွေကိုနာကြတာလည်းပဲ အရင်တုန်းကလည်းတို့အမျိုးကောင်းသားအမျိုးကောင်းသမီးတွေဖြစ်နေဟုတ်ကလားနာခဲ့ဘူးလို့ထင်တယ်နာခဲ့ဘူးလို့ခုဒီအမျိုးတွေရောက်ပြီးဒီလိုနာကြဝင်ရနာထင်သလားဒီလိုသူဟိုအတိတ်ကနာကြခဲ့ရတဲ့တရားအားယုံကြည်ချက်အားတိုင်းဒီမှာလဲယုံကြည်ချက်ကလေးပါလာပြီးဟောအမွေနောက်ကအနှစ်ပါမလာဘူးလားဗျာဒါရင်တို့အနှစ်၅မျိုးပြည့်စုံမူလားဒါရင်တို့ဒါရင်အနှစ်ပါတဲ့အမျိုးတွေထင်တယ်ဟဲ့ ဟင်ပတောင်မျိုးကျွန်းမျိုးလားကျက်စုပင်ဟင်တို့လက်ပံပင်မျိုးလားဟဲ့ဟုတ်ကလားဗျာဟင်အဲ့တော့တို့ပတောင်မျိုးကျွန်းမျိုးဆိုတော့သိပြီထင်တယ်အဲ့တော့တို့ပတောင်သားမီးဆိုင်နေကြမှာလားအယုတ်ထုပတောင်သားခုတ်ပြီးပဲနဲ့တော့ဟင်မီးဆိုင်မှာလားအယုတ်ထုမှာလားအဲကျွန်းသားလေးဖြတ်ပြီးပဲနဲ့တော့ထင်းဆိုင်ပြင်မှာလားထင်းလုပ်ပြင်မှာလားတို့အယုတ်လုပ်ကြမှာလား ခင်မောင်ဗျာကြွားသေးကြတော့ဟင်ဟင်ရလာတဲ့ဘဝလေးကာမအာယုံကြားတဲ့တင်နေဟဲ့အဲ့တော့ဟိုတို့ယာဂာမိတွေကမလောင်ဘူးလားစိတ်ရောကိုယ်ရောတောကမိတွေကဒေါသမိတွေကအပြိုင်ဆိုင်ရှိလာရင်မာနာမိတွေကပြီးတော့ငါရဖို့ဆိုတဲ့ဒိဋ္ဌိမိတွေကဒါရင်တို့ပတောက်တရားဘာပတောက်တွေတော့ဟာ အယုတ်ထုမှာဆိုဗျာခုနကတော့ဟောဗျာဟောဘယ်လိုဟာတော့မြခုနတော့ယုတ်ထုမှာဆိုလို့ဗျာဟင်တို့အဖိုးရှင်ဘယ်နဲ့တော့ဟင်မိဟိုတဲ့ထဲထားသလားဘယ်နဲ့တော့အယုတ်ထုနေသလားဟာလောကရောမယ်အဲအယုတ်ထုတာလည်းမိဘနာထိုင်ထုနေဗျာတော်နေမိဟသွားအောင်မယ်ဟင်ဟင်အုံဒင်နာထွက်ထုလားအုံဒင်နာကတ်ထုနေလား အဖိုးရှင်ဟောဘောကြီးနေတယ်အယုတ်ထူတာကြီးသမားဟောအုတ်တင်နာကထုတ်နေတယ်ဟင်တလက်ငါဟာလေထုပေးသားမှလည်းပါအောင်မှာပါအဖိုးရှင်လှုပ်တော်ဟူဗျာဟင်လှုပ်တော်ဟူဗျာဟင်အဲ့တော့တို့အနှစ်ပါတဲ့အမျိုးမှတော့သိနေပြီဒီအနှစ်ပါတဲ့အမျိုးကိုတို့အယုတ်ထုကိုလိုတယ်ထင်တယ်အဲ့တော့အယုတ်ကတော့မျိုးစုံပေါ့ဗျာဟင်တို့နှစ်ယုတ်ကလေးတွေလည်းထုလို့ရတယ် အနှစ်ပါတဲ့မျိုးဆိုတော့တို့ဟိုကြာကြာခန္ဓာပေါ့ဗျဟင်းခွေးရုပ်ကောနွားရုပ်ကလေးကောဇီးခွဲရုပ်ကလေးကောအေးဒီဘက်လည်းထူလို့ရတာပဲဟုတ်ကလားဟဲ့အဲတစ်ဖက်ကကောလူရုပ်ကောနတ်ရုပ်ကောမြမရုပ်ကောယဟနာရုပ်ကလေးတွေကောဟောဒီလိုလည်းထူလို့ရတာပဲဟုတ်ကလားဗျာအဲတော့ဟိုအဲ့ဒါကတော့အထက်တန်းရုပ်တွေတင်နေဟဲ့ဟုတ်ကလားအောက်တန်းရုပ်ကတော့ဇီးခွဲတို့ ဩကလာကျွဲယုတ်တို့ဆင်းယုတ်တို့မြေယုတ်တို့ခွေယုတ်တို့ဒါကအောက်တန်းသားအယုတ်ထင်တယ်ဟဲ့အဲ့ဒီအယုတ်နှမျိုးတဲ့ဘယ်ယုတ်ထူကြဟောဗျာရွာတဲ့ဘာသာနဲ့ပြောဗျာဒီဘာသာနဲ့မပြောသမ်းနဲ့ရွာတဲ့ဘယ်ယုတ်ထူနေကြတော့ဟုတ်ရွာတဲ့ဘာသာနဲ့ပြောကြသမ်းပါဗျာဟင်ဟင်ဘာယုတ်ထူတော့ရွာတဲ့ကြတော့အယုတ်တော်ထူနေကြပါဗျာ အဖိုးရှင်ဘာရုပ်ထုတုံးများဗါတဲ့ဗျာဟင်လောကရောမဲတနေ့တနေ့ကိုဟင်အဲကြက်မြင်တော့ဒါကကြက်กว่าဒီလိုထင်တယ်ဟိဟင်ဟိုဟိုဟိုကြက်ကလေးရဲ့ဟိုပါဇက်ကអော်လိုက်တဲ့တန်လေးကြတော့တကြက်တန်กว่าသူတို့ထင်တယ်ဟိအဲကြက်အနံ့ကိုဖြည့်ပြီ အသားအနံ့ကိုဖြစ်စေခင်းအနံ့ကိုဖြစ်စေအနံ့လေးရတော့ဟောဘယ်လိုပြောတော့ဒါကြက်သားဟင်းနံ့ကွာပြောမှာမဟုတ်ဘူးလားဟင်အနံ့လို့ပြောသလားကြက်သားသွားခံပြောသလားဟုတ်ကလားကင်တော့ဟောအဖတ်လို့ပြောသလားကြက်သားဟင်းဖတ်လို့ပြောကင်သလားဝါတော့ဟောဟုတ်ကလားအင်းအဖတ်ကိုဝါတာလို့ပြောတာလားကြက်သားဟင်းဖတ်ဝါတာလို့ပြောတာလား ဓာရင်ကျဆွဲဆွဲနေပြီပဲဗျကျဆွဲဆွဲနေဟိုသေတို့ပဲရောက်မလို့ဟဲ့ဥပါရဏပစ္စယဘောမဟုတ်ဘူးလားဒီလိုဆိုပဲဘောရောက်မလို့ဘာရောက်ထုနေတော့ဟုတ်ကလားဒီလိုပဲဟိုဟိုနွားကြတော့ဟောဒီစိတ်နဲ့ပဲမဟုတ်ဘူးလားဟင်တော့မြင်နေသိတယ်ဒီလိုဟုတ်လို့လားဟင်ငါကြတော့ဟောဝက်ကြတော့ဟောဟုတ်ကလား ဒါတော့စားကောင်းတာမဟုတ်အိမ်မွေးထားတဲ့ခွေးကြည့်တောင်ပဲလို့တော့ဟင်အိမ်အိမ်မွေးတဲ့ခွေးကြည့်တောင်ပဲနေတော့ဟိုကတော့စားကောင်းလို့ထားပါတော့ဟင်မစားကောင်းတဲ့ခွေးကြည့်တော့ဟောဟင်ခွေးပဲထင်တယ်ဟုတ်ကလားမြင်တယ်လားခွေးလားဟင်အဲအိမ်သားကြီးတဲ့ကြောင်ကြီးတော့ဟောဟင်အဲ့တော့ခွေးဆွဲကြောင်ဆွဲတွေကောမရှိဘူးလားဒီအဆွဲတိုင်းဆိုရင်ဥပါဒနာပြစ်တရားဘောဟင် ဒီအစွဲတိုင်းဘဝရမှာဆိုတော့ခွေးဆွဲဆွဲတော့ဘယ်ရောက်မလို့ကြောင်ဆွဲဆွဲတော့အဲ့ဒီရုပ်တွေဟောထုသလားထုဘူးလားဟင်အာလို့ဗျာလူယုံထုတယ်ဆိုလို့ပြောရတာကဲဟင်လူယုံထုတယ်ဆိုလို့ပြောရတာဗျာဟင်လို့ဗျာကဲဟင်အဲလူယုံထုတယ်ဆိုလို့ပြောရတာခင်ဗျားတို့မေးကြည့်ရတာဟုတ်ဗျာဟင်ပဲမလို့ဗျာလူယုံထုတာ ထုတ်ပလားလူယုတ်တနေ့တနေ့ဘာယုတ်တွေထုတ်နေတော့ဟောပြဟောပြအနည်းရှိတဲ့အသားလေးကြည့်လားအနည်းရှိတဲ့အသားလေးဘာယုတ်ထုတ်နေကြတော့ဟောပြဟောပြမေးလို့ရအောင်ဟောပြမေးလို့ရအဖိုးရှင်ဘာယုတ်ထုတ်တော့လားကြည့်ရှင်နာကိုအပြောခံနေလို့ကိုရှင်နာတို့နာနဲ့တို့ဟင်အဖိုးဘာဘာယုတ်တွေထုတ်နေတော့မေးလို့ရဘူးဗျဟင်ကောင်းမှုက တို့မနဲ့ဟိုဆုံးချက်တဲ့ချိန်လေးတော့ရှိရှိချင်းရှိမှာပါပဲကြည့်လားဟဲ့ဟင်ဖရာလူဘူတန်ဃာတော်တွေကြွလာလူဘူဒီပင်နာလေးနဲ့ကောမရှိနိုင်ဘူးလားအင်းပြီးတော့ဖရာဆုံးတော်ကတော်ကောဟင်တီလာခံယူပြီးဖရာကိုမှန်ပြီးကတ်တာမဟုတ်ဘူးလားဟဲ့ဒါလည်းလူရုပ်ထုကိုထင်တယ်ဟဲ့ဟုတ်ကလားညာရောထုံးတာအတိုင်းတို့အိယာဝင်ကနေလေးကြတော့ဖရာချစ်ခိုးပြီးဖရာအာယုံပြုတ်ပြီးမှအိတ်တာမဟုတ်ဘူးလား အဲ့ဒီလိုကောင်းရှိဘူးလားရှိလားဟင်အဲ့ဒီရှိတာတောင်ညဖျားရှိကိုဩကာသတပုံလုံးဖျားစီတီရောက်လူရုပ်ထူတာတောင်ဟင်ခွေးပုံကြီးနည်းနည်းတော့ပါအောင်ပါကျက်ပုံကြီးနည်းနည်းတော့ပါအောင်ပါလူရုပ်ထူတာတောင်ဟင်လူပုံပြီးရလားဟောဗျာဟောဗျာဟောဗျာပြီးတော့တို့ဒီတိုင်းနေရင်ဘာအဖြစ်ဘူးဗျာဩကာသနဲ့တတိနဲ့ဆိုမှဟောနေကဘာမလုပ်ခရသူဘာကြီးမဖုံးရသေးဘူးနဲ့ တို့တတိလေးထားမှနေတာအကျွေးတွေကလာတောင်တောင်းနေတယ်နဲ့ဟုတ်ကလားဗျာဟင်ဟိုကြံတဲ့ဖာရိဖာရာနေတော့ဟိုနေရကုံမလုခဲ့မိတာလေးတွေမေ့နေကုန်တင်တယ်ဟဲ့ဩဩကာသာလေးနဲ့တတိလေးလေးတင်လိုက်ရောဗျာနေကဘာမလုခဲ့ရသေးဘူးဘသူဘာမပြောခဲ့ရသေးဘူးဘသူဘာမပေးရသေးဘူးဘသူကပဲ့နေနဲ့ပွားမလာဘူးလားဗျာအဲ့တော့လူယုတ်ထူတာတောင်းလူဘုံပေါက်ကလားဗျာဟုတ်ကလားဗျာမနဲ့ဟို ဆွမ်းတော်ကတော့ဖះစီတဲ့တဲ့ရောက်ခလားဆိုနေကြမှုဆိုတာနေမှာပါဗျာဟင်ဟင်တို့ဝေဘူးဆရာတော်ဖះကြီးပြောလို့ပေါ့နင်တို့ဆွမ်းတော်ကတာလည်းမတဲ့တဲ့လူအိမ်လေလာတာဟင်အခါတော့မှနေရမကြဘူးဆိုမတဲလို့အိမ်လာတော့ဘယ်လိုအခါတော့မိတခုပြောတခုထင်တယ်စိတ်ပါလက်ပါလားဟဲဟဲပဲပဲကြီးလားဟင်ဖယားနဲ့လည်းတဲ့ဘုံပေါ်ပါဘူးသူတို့တဲ့လား တဲ့ပါဘူးဗျာဟင်ဟင်အမျိုးဆိုလို့သာတင်ထားရတာနဲ့တူပါပဲဟင်အမျိုးမို့ဆိုအမျိုးဆိုလို့သာအူတင်ထားရတယ်မှာတဲ့လားဟင်ဖះနဲ့သဘောချင်းထားကြလားလို့ဗျာတဲ့တယ်ဆိုသဘောချင်းထားရမှာပေါ့ဗျာဟောဗျာဟောဗျာမေးလို့ရတော့ဘူးဗျာတဲ့တယ်ဆိုလို့လည်းပြောရသေးသဘောချင်းထားမှတဲ့တာဟုတ်ဗျာဟင်ဟင်ဖះကြံတယ်လို့ကြံ၍ဖះပြောတယ်လို့ပြော၍အဲဖះလို့တယ်လို့လို့ရင်တော့ ဒါလေပေါင်းချင်းထရင်သဘောချင်းထလို့ပဲလေဟင်ဖះပြောပြောရင်တော့ဒါလေပေါင်းချင်းထပြီထင်တယ်ဟိဒါဆိုသဘောချင်းထတယ်ထင်တယ်ဟိအခုဖះပြောပြောလာကြွားတယ်တဲ့တာလားခေါ်ဗျာရုပ်ဘူးဗျာခေါ်ဗျာရုပ်ဘူးဗျာအဖိုးရှင်တဲ့လားဖိုးရှင်ဟာမတဲ့ပါဘူးအုံးတင်တဲ့ဖះများရံဖြစ်ဘယ်ဘက်လိုက်မတော့ဘူးဖိုးရှင် ။ဦးတင်နဲ့ဖះမရံဖြစ်နေဘယ်ဘက်လိုက်ပြုံဖို့ရ။ပြောပြဖို့ကိုရှင်မေလို့ရတော့ဘူးလို့ပြောရ။တို့ဖះတရားတော်ကတဲ့မိုးရွာခြင်းလည်းရတယ်၊နေပူခြင်းလည်းရတယ်။ပြီးတော့လူလောင်အောင်လုပ်လို့လည်းရတယ်၊လူမလောင်အောင်လုပ်လို့လည်းရတယ်တဲ့။ဟုတ်ကလား။အင်းနင်တို့အဲ့ဒါဒီအဲ့ဒီအခွင့်အရေးတွေမရတာကဖះပြီကိုစူးစူးဆိုင်ဆိုင်နဲ့အာယုံမပြုတ်လို့တဲ့ ဒါဝူဆရာတော်ဘုရားကြီးကိုတွေ့ပါဗျာဟင်ဆရာတော်ဘုရားကြီးကြတော့ဟိုတို့တောသွားလို့ရှိရင်တောဆောင်တဲ့ယုဂဇုဏတ်တွေကထွက်ပြီးဆုံးလောင်းရတယ်ဟင်ဒါမို့တစ်ပင်ရှိဆုံးရှိတယ်ဆိုတာသူကိုတွေ့နဲ့ပြောသွားတာဒါဘုရားရဲ့ဘုရားတော်ဘုရားကိုသူကရုပ်ထုနဲ့ရမထားဘူးလေတိတ်ရှိထင်ရှားသည့်အာယုံပြုတာထင်တယ်ဟုတ်ကလားဟိကြောက်ဆင်းလို့နဲ့ရမထားဘူးတက်တော်ထင်ရှားထင်တယ်ဟိတက်တော်ထင်ရှားခဲ့သို့ ယူသေးမယ်ဆက်ဆံမယ်ပြုတ်ကျင့်မယ်ဆိုရင်တက်တော်ထင်ရှားရှိတုံးကလို့အကျိုးရနိုင်သေးသည်ဟုတ်ကလားတို့ကတေသားရုပ်လောက်တင်ဟိုစိတ်ကစေတနာကဆုံးနေရင် တို့တေသားရုပ်လောက်ပဲရမယ်ကြောက်ဆင်းလို့လောက်တင်ဆုံးရင်ကြည်ဆင်းလို့လောက်တင်ဆုံးရင်ဟုတ်ကလားဒီလောက်ပဲရတယ်မယ်ဟုတ်ကလားဗျာအဲ့တော့တို့ဒီဖရာရှင်ရဲ့ပုံတော်ထူတဲ့နေရာမှာသူ့စာထဲမှာပြီးပြီးပါပြီးသားပါဗျ။နေရွက်တော်ကဘလောက်ဘလောက်အတိုင်းရှိသေးလေ။ အရာတော်ကဘလောက်ဘလောက်ငကင်းတော်ကဘလောက်ဘလောက်ညနေတော်ကဘယ်လိုဘယ်လိုအကုန်အတိုင်းရှိပါပြီလားအေးဖခင်လက်ထက်တုန်းကရုပ်တော်နဲ့ချွတ်ဆွတ်တူအောင်ထူရတာဟုတ်ကလားပြုံးလည်းပြုံးရဘူးတဲ့မဲ့လည်းမရဘူးဖခင်ထူဖို့လေပြုံးလို့လည်းမရဘူးမဲ့လို့လည်းမရဘူးဘယ်နဲ့တော့ဒါဖခင်သက်တော်ထင်ရှားရှိတုန်းကရုပ်တိုင်းထူရတာမဟုတ်ဘူးလားဗျာအဲ့တော့တို့ကသက်တော်ထင်ရှားရှိတုန်းကဖခင်ဟေးတို့အိမ်များကြွလာရင်ဘယ်လိုနေမလို့ဟိဟေး ဘလောက်ယူသည်မတော့ဟဲ့ဟင်ဟင်တက်တော်ထေချာထားပါဗျာတို့တန်ဃာတော်တွေပြင့်လို့အိမ်ကြွလာရင်ပြင့်တယ်တော့အိမ်ရှိကန်းကဟိုကလေးအနှီးတွေနဲ့ကလေးချီတွေနဲ့ဖြစ်ကြတာဆန်လားပြလို့ထားတော့ဟင်တန်ဃာတော်တွေကြွလာရင်လေတန်တန်ရှင်းရှင်းထင်တယ်ပြီးတော့တန်ဃာတော်တွေရှိကိုသီပွားရေးစကားဘာစကားညာစကားဒါတွေများပြောသေးလားပြောရသေးလားဟုတ်ကလား တန်ဃာတော်တန်ဃာတော်ဒါသူ့သားထင်တယ်သူ့သားတောင်ပဲနမအိုးနောက်သားထင်တယ်တို့အခုခင်းနေဆိုရင်ဟုတ်ကလားဟဲ့သူ့သားတောင်လက်ဦးသားလားနမအိုးနောက်သားတွေလားအဲအခုကတော့နမအိုးနောက်သားတွေအဲ့ဒီနမအိုးနောက်သားလေးလာတာတောင်ပဲလေတော့နေရာလဲတော်တော်ကိုတမ်းပြရတယ်ထင်တယ်ဟဲ့ဟဲ့သူ့ရှိကိုဟိုဟိုတခြားစကားတွေပြောပြောရဲလားဟုတ်ကလားဗျာဘာဖြစ်လို့တော့ယူသေးလုံးလို့ဟုတ်ကလားဘာဖြစ်လို့တော့ကြီး လို့အသုံးတဲ့လို့မဟုတ်လားငွေဘာလို့များလို့တော့အသုံးတဲ့လို့မဟုတ်လားဒီရွှေကလူတို့ကိုလုတ်ချင်တာအကုန်ရတယ်အဲ့တော့ဒီဘုရားယရနာတရားယရနာသံဃာယရနာကြရင်ကောဒီဘဝတွေမဟုတ်ဘူးနောက်ဘဝနောက်ဘဝဘယ်လောက်ဘယ်လောက်အကျိုးရလို့ခံမှန်းလို့မရနိုင်တာဒီလောက်ထိအသုံးတဲ့တွေဟုတ်ကလားဗျအဲ့တော့သံဃာအသုံးတဲ့လို့ဆိုတော့ဘယ်လောက်ယူသေးတော့ဟိဟိရွှေကိုပြစ်စလက်ခမထားသလိုထားလာရဲ့ရွှေဟိလူတော်မြင်ခံလား သူတောင်မြင်ခံဟိကိုအိမ်လူအိမ်သားချင်းတောင်အကုန်သိခံမလားသိခံမှုတူတူတိတ်တိတ်နဲ့ထင်ဟိသာဗျာဘောင်းစောတန်ဖိုးကြီးတဲ့ဟာကဟိလူတိုင်းလူချင်းရင်လူမှရက်မှခိုးမှသို့လို့ဟုတ်ကလားဗျအဲ့လောက်ကိုတို့ဟိုတန်ခါယတနာကြတယ်ယူသည်တကူဗျအဲ့တော့သူရှိမကောင်းတာပြောရသေးလားဟိမကောင်းတာကောလုံသေးလားဟိမတမ်းမပြန့်ကောထားသေးလားဟိဟိ တို့အခုအိမ်မှာအမြဲတမ်းတရင်သုံးနေတဲ့အတူနေကိုတော်ကြီးကြတော့ဘယ်လိုသဘောထားတော့ဖခင်ကအတူနေကိုတော်ကြီးမဟုတ်လားဟင်ဟင်ဟုတ်ကလားဟိုတို့တန်ခါတော်လာတို့တန်တန်ရှင်ချင်းအဲ့လိုထားတာပဲလားဟင်ဖခင်ကဟိုတို့ဧကန်းမှာဟင်ဖခင်အဲနီးနေတာဧကန်းထင်တယ်ဟဲ့ဧကန်းမှာစီဝါရေးစကားတွေဟိုစကားဒီစကားတွေမပြောဘူးလားဟင်ဟင် ဟုတ်ကလားဟိုတို့တန်ခါတကွာလာတို့တာမန်ရှင်ချင်းအဲ့လိုထားတာပဲလားဟိဖရာကန်းဟိုတို့ဧကန်းမှာဟိဖရာအဲနီးနေတာဧကန်းထင်တယ်ဟဲ့ဧကန်းမှာစီဝါရေးစကားတွေဟိုစကားဒီစကားတွေမပြောဘူးလားအတူနေကိုတော်ကြီးကြတော့ရိုးသေးလားလောက်ဖူးအဖိုးရှင်အဖိုးရှင်ပြောပြအဖိုးရှင် မယိုးသေးပါဘူးဗျလေစကားလည်းပါအောင်ပါငါလေကြီးကတော့ကွာဆိုဖရာကြီးကလည်းဝင်ပြောရခဲ့ဟုတ်ကလားနောက်ဆုံးရခဲ့နဲ့ဖရာကြီးလည်းငုံတိုးဟုတ်ကလားဗျဟိဒီခါတော့ပိုးကြိုက်ကွာနဲ့ဟင်ဟင်ဟွာရာဘုဒ္ဓဆေးလေးများလာခဲ့ရင်ဆိုတော့ဖရာကဝင်ပြောရမလားနောက်ဆုံးရမလားဖိုးရှင်အတူလေးကိုတော်ကြီးခက်ဆုံးမြဟိအဖိုးရှင်ဘုဒ္ဓဆေးများလာခဲ့ရင်ကွာ ဟင်ငါလည်းကြီးဘိုးတာဘိုးတာဖေးလေးများပိတ်ရင်ကောင်းမလားကွာနဲ့ဆိုဟင်အတူလေးကိုတော်ကြီးကဘယ်လိုလုပ်အောင်လဲဖိုးရှင်မေးလို့ရဘူးမေးလို့ရဘူးဖိုးဟုတ်ပြမေးလို့ရတော့ဘူးဗျဟင်အဲ့တော့တို့ဟိုတစ်သားရုပ်ထုလောက်သဘောမထားဟုတ်ကလားဟဲ့ယူသေးခြင်းလို့ညာနိုးလို့အိမ်ပင့်တော့လည်းပဲဂါရဝမြောက်အောင်လုပ်နိုင်မှကုသိုလ်ရတယ်ဗျဟင် ဟုတ်ကလားဗျာတို့ရန်ကုန်များမှာတော့နေကစားတင်တဲ့တန်ဃာတော်များကအမြဲတမ်းတတိပီးပြီးထားရတယ်ဘုရားကြောင်းဆောင်နေထားတာတင်တယ်ဟဲ့ဟင်ဟိုတို့အာယုံပြုတ်ကျင်တဲ့အချိန်လေးဒါဟိုခံစည်းလေးကိုဖွင့်ထားတာတဲ့ကြံတဲ့အချိန်ကြတော့တို့ဟိုเจ้าဒီเจ้าနေပြောတော့ဘုရားကြော်ပေးပြီးမျက်နှာပြောင်တိုက်ဟာမကြဘူးလားဒါကိုခံစည်းလေးပိတ်ထားတဲ့သူเจ้าနဲ့သူကိုယ်အိမ်နဲ့ကိုဖြစ်အောင်နဲ့ဟုတ်ကလားဟင်ဒါဟိုရန်ကုန် အနိကသာတင်တဲ့တန်ဃာတော်များအမြဲတမ်းပြောလို့ပြောတာရှိသဗျာဟုတ်ကလားဗျာပြီးတော့တို့တန်ဃာတော်တစ်ပါးလာတော့ဖုံးမကဘူးလားဗျာအဲ့တော့ဗကံပြားကဘလောက်ကြီးတုံးဗျာတန်ဃာတော်ကတဲ့ဖုံးဗကံပြားကဘလောက်ကြီးတုံးဗျာဟင်းဗကံကဘလောက်ကြီးတုံးဗျာဇုံပါလားမပါဘူးလားဗျာဇုံလည်းပါတယ်ဟင်ဟိုတို့ဟင်းဗကံကဟောဘလောက်ကြီးတော့ကြည့်လား ပြောလက်သေးွက်တွေပါသလားပါဘူးလားဗျအဲလက်တော့ဘဝကောတို့အတို့နေကိုတော်ကြီးကြပကံလားဘလောက်ကြီးပကံလားဘလောက်ကြီးဟုတ်ဟောဗျအဖိုးရှင်အဖိုးရှင်မသားမပါကပကဟုတ်အေးပကံကဘုံတော့ပါလားဟဲ့ရောအဝါဘူးဟင်ဘယ်နဲ့တော့ဟိုဆုံးတခြားဆန္ဒပကံပကံလေးတွေနဲ့လားအဲပကံလေးတွေဟောဘလောက်ကြီးတော့အဟုတ်ကလား အိုတို့ညီကစားကွက်နဲ့ဖရာဆွန်းတော်ကထာနဲ့ဘယ်ဟာကကြည့်တော့ဟင်ဘယ်ဟာကကြည့်တော့ဟောဗျဟောဗျဖိုးချင်းဘယ်ဟာကကြည့်တော့မြဟင်တို့တို့ဟာဟင်ညီကစားကွက်နဲ့ဖရာဆွန်းတော်ကနဲ့တူတူနေမှာပါဗျာဟင်အဲ့တော့တို့ကဟိုဟိုမီးနဲ့ဓာန်တူလောက်ပဲရှိပါသေးတယ်ဗျာဟင်ဟင်ဖရာကိုပဲလေတို့သူ့သားလောက်တောင် ဟိုတို့ဖះကဘယ်နဲ့တို့ဘုံကြီးရလားဟေ့သူသားကြဘာကြီးရမှာဗျသူသားကြတော့ပကံသားကြီးနဲ့ဗျဟိုသူသားတော်ဒီရဟန်းတော်ဒီကြွလာတော့လေဟင်ပကံသားကြီးနဲ့မဟုတ်ဘူးလားဟင်ပကံလုံးကြီးနဲ့မဟုတ်ဘူးလားဇုံးလည်းပါသေးတယ်လက်သေးခွက်ကောလက်တော့ဘဝကောနေထိုင်မပါဘူးလားဟုတ်ကလားဗျဟင်ဒါကြမ်းမောချပြည့်သလားသဘိုးနဲ့လားဟင်သူသားကသူသားကသူသားကသူသားလာတော့ ဘာလို့ဟိုဟိုသူသားတွေကပြောမှဆိုမှာကိုသင်ပြောမှဆိုမှာကြတော့ကြောက်တာဟုတ်တယ်နဲ့အတူလေးကိုတော့ရတော့ဘာပြောတော့ဘာလို့လုံးပြောအဲမပြောတာကြီးကြတော့မပြောသလိုပဲထင်တယ်ဘယ်လိုလုံးများဟောပြဟောပြမေးလို့ရတော့ဗျာဘယ်လိုလုံးများဟင်အဲ့တော့သူကဟိုသက်ကူကြပဲဖြစ်ဖြစ်တက်တော်ထင်ရှားခဲ့သူယူတရားမယ်ဟုတ်ကလားဗျာဒီလိုသာယူသေးရင် တခါလေတို့တန်ဃာတော်ဒီနာယူဝဲဖုံးပေးရင်နာယူဝဲလုံးလုံးစောင်းပြီးဘယ်ဟာလေးများလူတော့ဟဲ့ဘယ်ဟာလေးကဘက်နဲ့တော့ဟဲ့နဲ့ဘေးနာကနေပြုတ်သူတာထင်တယ်ဟဲ့ဖျားဆုံးဖုံးပေးနေတော့ဘသူစောင်းဟာလောကရောမေဒါတွေတော့တခါတလေများကိုယ်လုံးနဲ့ကိုမေ့နေလို့7နှစ်ကြော်တောင်ဖျားဖားရုံးထင်တယ်ပါသေးလားဟင် ဖိုးရှင်ဆက်လိုက်ကြောတောင်ဖရာဆုံးတော်ခွဲကြီးနဲ့ဟင်ဖရာတော်သားတော်ထင်တယ်ဟင်အဖိုးရှင်အိမ်ကဒီလိုပဲနေမှာပါအာဖိုးလုတ်ကြောပဲဟင်ဒါကြောင့်မို့ဟိုနင်တို့ဒီအကျိုးတွေမခံစားရတာတဲ့ဗျသူဆရာတော်ဘုရားကြီးဟာလေဟင်ဖျားကိုသာစူးစူးဆိုင်ဆိုင်နဲ့ဖျားခဲ့သူအာယုံပြုတ်နိုင်ရင်တဲ့ နင်တို့ခုနပြောတဲ့အကျိုးတွေအကုန်ခံပါရတယ်တဲ့ဟုတ်ကလားဟဲ့ဟင်တော့အနှစ်ရှိတဲ့ဟာတွေကိုကွအဲ့တော့တို့ဒီလူဖြစ်ဖို့ရာ အတွက်ကိုတနေ့ကိုတို့ဆွန်လောင်းခြင်းဆွန်ကခြင်းဖရာအာယုံပြုခြင်း၃ချိန်လောက်ရှိမယ်ထင်တယ်၃ချိန်လောက်ရှိတယ်ကြာတဲ့ချိန်တွေကဘာဖြစ်ဖို့တွေတော့ဘာရုပ်တွေထုတ်နေတော့ဟင် အဲလောဘဒေါသမောဟကဆောက်သေးဗျအဲ့ဒီဆောက်သေးစုတွေဟိုတော်ဟာတွေနဲ့ဒဇင်းတွေနဲ့ဘာရုပ်တွေထုနေတုံးဆိုဟုတ်ကလားဟေ့ကျွဲရုပ်တွေနွားရုပ်တွေကြဲရုပ်တွေဝက်ရုပ်တွေဒါတွေထင်တယ်ဟိအဲ့တော့အိမ်မှာစုထားလိုက်တာဘယ်ရုပ်ကပုံများတော့ဟေ့အောက်တန်းသားရုပ်နဲ့အထက်တန်းသားရုပ်ဘယ်ရုပ်ကပုံများတော့ဟုတ်ကလားဟေ့ဟုတ်ကလားဗျဟေ့ဒီလိုဆို ဘယ်နဲ့တော့အထက်တန်းသွားမှာလားအောက်တန်းသွားမှာလားဟိုဟိုလောကရောမဲဟင်လောကရောမဲဘာတော့နွားစီပြီးတက်မှာထင်တယ်ဟိုတရားမင်းကြီးကတော့နွားစီပြီးဆင်းတာတို့ကဘာတော့နွားစီပြီးတက်ပါလားဘာနဲ့တက်မှာတော့မနေ့ကတက်နေ့တရားမင်းကြီးကဘာစီတက်ပါဘာနဲ့တက်ပါလိမ့်မလို့အဆင်းလုံးကရောဘာစီဆင်းလို့တရားမင်းကြီးကဟင်ဟင် ဘာသိစင်တို့သူတို့သိဟန်တူပါဘူးဟုတ်ကလားအဲ့တော့တက်တော့လဲကျွဲစီတက်မှာပေါ့တို့ဟာတွေကလည်းတရားမျိုးတွေဆိုတော့ဘာသိတက်မှာတော့အထက်ကိုကျွဲစီတက်မှာဗလားပေါင်ကျက်စီတက်မှာလားဝက်စီတက်မှာလားဘာစီတက်မှာလဲဟောပြမေးရအောင်ဟောပြမေးရအောင်ဟင်ဟင်ဟောပြမေးရဘူးဟင်အဲ့တော့တို့အနှစ်မျိုးမှတော့လူတိုင်းသိနေပြီပဲ အနှစ်မျိုးဆိုရင်တော့အယုတ်ထုလို့ရတယ်ဟင်အကာသာအယုတ်ထုအယုတ်ထုလို့မရဟုတ်ကလားဗျာဟိုကျက်စုသားအယုတ်ထုလို့ရတယ်ဆိုတော့လည်းပဲရေရှည်ကြတော့ပိန်လိမ်မဖြစ်နိုင်ဘူးလားအဲလက်ပံသာအယုတ်ထုလို့ရတော့လည်းပဲရေရှည်ကြကွဲခြင်းအချင်းမရှိနိုင်ဘူးလားအရှိနိုင်တယ်သူတို့ကရင်မှမရင်ပဲအနှစ်မှရှိပဲဟုတ်ကလားဗျာဟောတို့ကတော့လူဆိုတာအနှစ်ရှိတယ်ဗျာပတောက်သားကျွန်းသားကဲဆိုထင်တယ်ဗျာဟုတ်ကလားဗျာ အဲ့တော့ဗတော်သားကျွန်းသားကဲ့သို့ဖြစ်တဲ့အနှစ်သာရရှိတဲ့တို့ခုနာမျိုးတော့အနှစ်သာရတွေပါနေတယ်လေအဲဒါဆိုတို့ပဲနဲ့တော့ဟဲ့ဒီဘဝကနေကောင်းမှုတွေလုပ်လို့ရှိရင်နာယုတ်ကောထူလို့မရဘူးလားဟင်ဟုတ်ကလားဟင်ဟင်နာယုတ်လည်းထူလို့ရတယ်အဲရိုးရိုးတီလာနဲ့ဆိုရင်တို့မြမာယုတ်လောက်ကောထူလို့မရဘူးလား ရိုးရိုးတမထလောက်နဲ့ကောဓမ္မာယုတ်တိထုလို့မရဘူးလားတကယ်လို့ခုလိုအာမဘန္ဒီကံတီလာမဟုတ်ဖဲနဲ့သိခါတင်တီလာတင်လေဟိကျင့်နေတာတီလာမဟုတ်ဘူးလားကိုဝင်နေထွက်တယ်ဝင်နေထွက်တယ်တို့ဒီဓမ္မယုံနဲ့တော့နာသီဝမှားရတာဟုတ်ကွဒါဟိုဝင်တယ်ဒါတရားနှလုံးသွင်းခင်နေတာဓမ္မန္တရဏကိစ္စမေမဟုတ်ဘူးလားထွက်တယ်တရားနှလုံးသွင်းခင်နေတာဓမ္မန္တရဏကိစ္စမေမဟုတ်ဘူးလား အဲဒီလိုဆင်ញင်းနေတဲ့အတွက်သူ့စိတ်ဒီမဟုတ်တာကြံအောင်မလားဘယ်လိုဆိုစိတ်ကောသူမစင်ကြယ်ဘူးလားဗျာဒီချိန်မှာမဟုတ်တာကောပြောပြအောင်မလားဗျာဒီလိုဆိုနှုတ်ကောမစင်ကြယ်ဘူးလားဗျာဒီလိုဆိုမဟုတ်တာလုပ်ဖြစ်အောင်မလားဒီလိုဆိုကိုယ်ကောမစင်ကြယ်ဘူးလားဗျာဒီလိုဆိုဟိုတောတွေးတောင် တွေးတွေးမှကြံမှကြိုက်စိတ်မကြိုက်စိတ်ကပေါ်တာထင်တယ်မတွေးမကြံရင်ကြိုက်စိတ်မကြိုက်စိတ်ပေါ်မလားဗျာ မပေါ်တဲ့အတွက်သူ့အသက်ကိုကြိုက်မှမကြမ်းမှ တို့တတ်ဖြစ်တာထင်တယ်ဟဲ့ဟင်းကြိုက်တို့တတ်တာနဲ့မောလို့တတ်တာသိခါဗုဒ္ဓဘလောက်များများဒီနှစ်ခုပဲထင်တယ်ဟဲ့ဟုတ်ကလားကြက်တွေဝက်တွေနွားတွေငါးတွေဘာလို့တတ်တာတော့ကြိုက်လို့ထင်ဟင်းချင်းလေးကြပိုးတွေမွေစုံမွေဟောက်တွေဘာလို့တတ်တာတော့မကြိုက်လို့အဲ့တော့လွန်ကျိုးစရာဝတ္ထုဘလောက်ရှိနေနေနှစ်ခုပဲထင်တယ်ကြိုက်လို့ကျွလွန်တာနဲ့မကြိုက်လို့ကျွလွန်တာဟုတ်ကလားဗျာ သူ့ဥစ္စာယူတဲ့နေရာလဲကြိုက်လို့ယူတာရှိတယ်လို့ဖြက်လို့ဖြက်စီးအောင်မဖြစ်နိုင်ဘူးလားအဲ့တော့ကြိုက်လို့ဆိုတော့ဒါလောဘမဟုတ်လားဟိဘုဖြက်လို့ဖြက်စီးဆိုတော့ဒေါသမဟုတ်ဘူးလားဟိဘယ်သိက္ခာပုတ်စိတ်စိတ်ဒီနှစ်ခုပဲရှိတယ်သိက္ခာပုတ်၅ပုတ်ယူယူ50ယူယူ900ယူယူ9တောင်ယူယူကြိုက်သလောက်ယူတရားခံနှစ်ယောက်ထဲဒီတရားခံကဟောတွေးမိမှပေါ်တာထင်တယ်တော့မအာယုံနောက်ကိုလိုက်ပြေးမိမှပေါ်တာထင်တယ်တွေးမှပေါ်တာပြေးမှပေါ်တာ ဟုတ်ကလားဗျာဟင်မတွေ့ရင်ဟင်ဟိုအာယုံနောက်ကိုလိုက်မပြည့်ရင်ပေါ်ပါမလားဗျာအပေါ်နိုင်ဘူးဗျာအဲ့တော့တို့ဒီသိခါရင်တီလာကြတော့အဲဝင်တယ်ထွက်တယ်ဒါကြီးတဲ့မှတ်နေတဲ့ပုဂ္ဂိုလ်တွေးပြစ်သေးသလားဗျာပြေးပြစ်သေးသလားဗျာဒီလိုဆိုပါဏာတိပါဒာစတဲ့သိခါဘုတ်တရားအလိုလိုမစင်ကြယ်ဘူးလားကြက်ကြီးကင်ပြီးနဲ့ငါမတာဘူးနဲ့ငါမတာဘူးထပြောဖို့လိုသေးလားလိုပါဘူးလိုပေါင်ညာကိုလိုကိုလိုနေတာလည်းကိုအလိုလိုစင်ကြယ်နေတော့တာပါ ဟုတ်ကလားဗျဒါသိခါရင်သီလထင်တယ်ဟဲ့ဟိသိခါရင်သီလထင်တယ်ဟဲ့သို့မဟုတ်ရင်ကြိုက်စိတ်ရဲ့ပူဇာမှု မကြိုက်စိတ်ရဲ့ထိုးသွားမှုဒါရင်တစ်ဖက်ကကြက်ဒီဝက်ဒီဟုတ်ကလားမွေးဒီတမဲ့အစာရံလုတ်တာကြက်ဝက်ကရံလုတ်တာလားကိုလောဘကရံလုတ်တာလားအဲရံလုတ်တာကခုနကဟိုချင်းကြဘိုးကရံလုတ်တာလားမခံရင်လည်းကိုဒေါသကကိုရံလုတ်နေတာလား အဲ့တော့ရန်သူစစ်ကိုသိတဲ့အတွက်ကိုဘက်မတတ်တော့ဘဲနဲ့ရန်သူမင်းกว่าဆိုပြီးတို့ဒီဘက်ကိုပြန်တတ်ထားတယ်ဒါသိခါရင်သီလတယ်ဟဲ့ဟုတ်ကလားဒါသိခါရင်သီလတယ်တို့ဒီသိခါရင်သီလနဲ့ဒီလိုရှုနေရင်စိတ်ပြီးဟုတ်ကလားအဟောင်းလည်းမတွေးတာအစ်စ်နောက်လည်းမပြေးတာရင်ရရကမရင်နိုင်ဘူးလားရင်ရာကမနှုတ်နိုင်ဘူးလားဒီလိုဆိုရင်စိတ်စီလုံးမှုမဖြစ်နိုင်ဘူးလား အေးအေးရောမအေးဘူးလားအေးမှသိလုံးတာဟုတ်ဗျဒီအဲ့တော့ဒီတမာရိတိတ်ခါရောမဖြစ်နိုင်ဘူးလားအဲတမာရိတိတ်ခါဒီနေရာမှာတည်တယ်ဆိုဒီနေရာအကြောင်းရောမသိနိုင်ဘူးလားပညာတိတ်ခါရောမဖြစ်နိုင်ဘူးလားအဲဒီလိုဆိုရင်အရိယာယုတ်ဟုတ်လားသောတာပန်ယုတ်တခါရကယုတ်အနာဂံယုတ်ယဟနာယုတ်ကလေးတွေရောထုလို့မရဘူးလားအနစ်ရှိတဲ့အမျိုးတွေကိုဗျာဒါလည်းထုလို့ရတာပဲ ဟုတ်ကလားဗျာအဲ့တော့ဘယ်နဲ့တော့တို့ပဲရုပ်ထူကြမှာတော့အနှစ်တော့အနှစ်ရှိတဲ့မျိုးပဲအခုနှစ်ဆန်းဆိုတော့အနှစ်တော့စနေပြီပဲဟုတ်ကလားပဲရုပ်ထူမှာတော့ဟိတို့ဒီအနာရိယနဲ့အရိယမရှိဘူးလားဟိတော့တော့ဒါဝန္တကာရကံသာတာကြတော့အရိယထင်တယ်တို့ကြတော့အနာရိယမဟုတ်ဘူးလားအနာရိယဆိုပါဠိလိုဗမာလိုတော့ယံသူကိုယံသူလိုသဘောမထားတော့ပုဂ္ဂိုလ်ဟုတ်ကလား ဟိုအရိယာဘောကယံသူကိုယံသူလို့သဘောထားသောပုဂ္ဂိုလ်ဒါခွဲတာထင်တယ်ဟဲ့ဟင်အဲ့တော့နာရိယဘောယံသူကိုယံသူလို့သဘောမထားသောပုဂ္ဂိုလ်ထင်တယ်ဟဲ့သူ့ကိုအတဲ့အတိုင်းပြောလိုက်ကြဆိုဟဲ့ယံသူကိုမိတ်ဆွေလို့ပေါင်းနေတဲ့ပုဂ္ဂိုလ်ထင်တယ်ဟဲ့တို့ကလောဘကိုယံသူထင်သလားမိတ်ဆွေထင်သလားဟင်ဒေါသကိုကသူခိုင်းတာတို့လုံနေတာလေဒါသူ့အယုံကြီးယုံလို့သူခိုင်းတာရှောက်လုံနေတာမဟုတ်ဘူးလားအဲ့တော့တို့ကယံသူကိုယံသူလို့သဘောထားသလားယံသူကိုမိတ်ဆွေလို့ထားနေတာလား ဟုတ်ကလားညာလူမိတ်ဆိုလို့ထားလို့ရှိရင်တော့သူကအောက်တန်းသားရုပ်တည်ကြီးတဲ့ထုတ်ပေးမှာပေါ့ပြိတ္တာရုပ်ငရေရုပ်တရိခံရုပ်အတူတကယ်ရုပ်တည်ထုတ်ပေးဟုတ်ကလားဟိသူခဏတို့မွေးထားတာခဏတို့မိတ်ဆွေကြီးကဟုတ်ကလားခမရတို့ဖွားပဲတော်ကြီးကဟုတ်တယ်မွေးကြရပါလားထင်ဟင်မွေးကြရပါလားမဟုတ်ဘူးလား ဟင်ဟိုကလေးလေးတဲ့တို့ဘာတော့အိရာတွေကနေသူ့ချီးပေသိပေနေတော့ခံရင်လားမခံရင်လားအဲ့တော့ထမငုံဘူးလားပုတ်ကလားဗျအဲနှုတ်စာတော့ဟောထမငုံဘူးလားဒီလိုဆိုရင်ဟိုဒေါသကဟောငွေကလေးကပါတာမဟုတ်ဘူးလားလောဘကကောငွေကလေးကပါတာမဟုတ်လားဖွာပဲတော်ထင်တယ်မိတ်ဆွေဟင်အနည်းနေမိတ်ဆွေထင်တယ်ဟဲ့တို့တို့လက်ထဲမှာထားတဲ့ ဒီဟိုကြိုက်စိတ်မကြိုက်စိတ်လေကြိုက်စိတ်မကြိုက်စိတ်ရှိရင်မသိစိတ်ကောပါဘူးပါနိုင်ဘူးလားဒါတို့ရံလူကိုရံလူသဘောထားလားမိတ်ဆွေတို့သဘောထားလားဒါတို့မိတ်ဆွေတွေဖွားဘက်တော်တွေမဟုတ်လားအဲ့ဒီဖွားဘက်တော်တွေကိုရံသူကိုဒီမိတ်ဆွေတို့သဘောထားတာဒါအနာရိယာပဲဟုတ်ကလားသူဒီဒီဘဝမှာလဲသူခိုင်းမနာတို့လုံနေရမှာထင်တယ်ဟင်သူခိုင်းမနာလုံနေပြီးရင်တေရင်တော့သူဖို့ရသွားမှာမဟုတ်ဘူးလားဟုတ်ကလားဟဲ့ဒီလိုဆိုရံလူလားမိတ်ဆွေ ဟင်ငရဲရုပ်ကလေးတွေပြိတ်တာရုပ်ကလေးတွေတတိဆန်ရုပ်ကလေးတွေအသူရကရုပ်ကလေးတွေသူကထုတ်ပေးနေတယ်အဲ့ဒီရုပ်ကိုဆွဲပြီးဒါမယ်ဟုတ်ကလားဗျတန်းရံဘူးလားမိတ်ဆွေလားဟုတ်ကလားဗျသူပြောလို့ပါဗျဟင်ကြားတော်ဦးမယ်ဗျတူတူပြောဟင်တော်နေဓမ္မယုံလည်းမပြောတာကွာဓမ္မယုံကထွက်ရင်မင်းကသိရောနဲ့အတွင်းထဲကလိုက်ရိတ်နေမှာတယ်ဟင်ဟုတ်ကလားဗျ အဲ့ဒါရန်သူကိုတို့ကမိတ်ဆွေတို့သဘောထားတာမဟုတ်ဘူးလားဟုတ်ကလားဗျသူဒီခူတဲ့ကောင်းကျိုးမပေးတယ်လို့နောင်လည်းကောင်းကျိုးပေးမှာပေါ့ဟုတ်ကလားဟင်အခုကဒုက္ခိုက်တာနာတယ်ကောင်းကျိုးပေးလားဒုက္ခိုက်တာနေတာဟင်ခိုက်တာပြီးရရပြီးဒီတိုင်းတို့ဟောဟင်ပြီးတော့လေအောက်ပုံညဟင်နွားရုပ်ကလေးဆွဲပြားမလားကျွဲရုပ်ကလေးဆွဲပြားမလားခင်ဗျားတို့အဲ့ဒီကဆွဲပြားမှာ တရိဌာယုတ်ဖြစ်မလားပြိတ္တာယုတ်ဖြစ်မလားဟုတ်ကလားငရဲယုတ်ဖြစ်မလားအတူရကေယုတ်ဖြစ်မလားအဲ့ဒီပဲသွားမှာတယ်ဟဲ့ဟုတ်ကလားဟင်ဒါရင်အဲ့ဒီသူဒီတို့ကိုအောက်တန်းသားယုတ်တွေကိုထုတ်လုပ်ပေးနေတဲ့ဘဘုဆရာကြီးဟုတ်ကလားဟဲ့ဟင်တို့ဘဘုဆရာကိုင်နဲ့ဖောက်လက်နဲ့ဒီလိုသိရင်သူ့ကိုပယ်ရမလားမပယ်ရဘူးလားရံသူကိုရံသူလိုထားရမှာလားရံသူကိုမိတ်ဆွေလိုထားရမှာလား ရံသူကိုရံသူထားတယ်ဆိုတွေ့တာတွေ့တဲ့နေရာပတ်ကြတာထင်တယ်ဟိဟိချောင်းနေသေးလားချောင်းနေသေးလားဒီနေရာတွေ့ဒီနေရာပတ်မှာမဟုတ်လားဟုတ်ကလားဖွာပဲတော်ကြီးတတ်ရပါမလားကဲမွေးချံပါဦးဗျာဟင်တဲ့တဲ့လုံးသူနဲ့စီဝါအတွဲရှာလာတာလေဟင်တတ်ရပါမလားအာဖို့ရှင်ပြောဗျာနောက်ကဥပုသ်တွေကကျုပ်ဝိုင်းလိန်ကုန်ညပြီ ဟင်းတားရက်တဲ့အိမ်ကြသိရောပေါ့ဗျာဟိုကတော့ကျင်းနေလောက်ပဲထဲထဲကအဖိုးရှင်ဘယ်နဲ့တော့ဟင်ဖွားဘက်တော်လေးဗျတက်တက်လုံးလုံးသူနဲ့အတူတွဲပြီးစေဝါလုပ်လာကြတာမဟုတ်ဘူးလားဟင်ဖိုးရှင်တမလားမတဘူးလားตายมาโตๆပြောဗျကြားသွားဦးမယ်ဟင်အဖိုးရှင်တမဟုတ်တမလားဟင်လောကရောမယ် အဲ့ဒါအရိယာနဲ့နာရိယာဒါခွဲတာမဟုတ်ဘူးလားဟုတ်ကလားဟဲ့အေးယံသူကိုယံသူလို့သဘောထားတာကိုအရိယာအဲ့တော့ဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်သာရိယာဖြစ်အရိယာဖြစ်တဲ့ကယံသူကိုယံသူလို့သဘောထားဟုတ်ကလားသောတာပန်ဖြစ်လို့အိမ်တော်သားမွေကင်းသလားဟဲ့ဝိသခာတို့အနာသဘင်းတို့ကင်းသွားသလားဟုတ်ကလားတို့တော့သူတို့မပယ်နိုင်သေးလို့သာဆက်ပြီးတော့ပေါင်းတင်နေတယ်တို့လို့ရန်သူကိုလက်မခံတော့ဘူးဟုတ်ကလား ထင်ရက်နဲ့ခြူတာတွေ့ရင်တို့ခြူတာလောက်ပဲသုံးတော့တယ်ထင်ရက်ကိုအဝင်မခံတော့ဘူးဟုတ်ကလားအတွေ့တော့သုံးတော့တာထင်တယ်ဟုတ်ကလားအတွေ့ပါသေးလားအဲအတွေးမပါတဲ့အတွက်ဟိုကြိုက်တယ်မကြိုက်ဘူးဝင်ဦးမလားဟဲ့ဟုတ်ကလားအဲ့တော့သူတို့ကတော့ရန်သူနဲ့တွေ့ပြီမဲ့ကိုပေါင်းစိတ်ခွာတယ်ဟိတို့ကတော့ဥပုသ်ဆောင်လာတာတောင်စိတ်ပေါင်းကိုခွာတယ်ကိုပေါင်းစိတ်ခွာလားစိတ်ပေါင်းကိုခွာဟိ စိတ်ကတော့ပေါင်းလုံးထင်တယ်ဟင်စိတ်ကပေါင်းလုံးပဲလားမပေါင်းဘူးလားဥပုသ်ဆောင်လာတာတော့သူနဲ့တွဲလာတာနေမှာပါဘာနဲ့တွဲလာတော့ဟောပြမေးလို့ရဘူးလားဟောပြမေးလို့ရဘူးလားဟင်ဟုတ်ကလားဗျဒိုင်းကိုပေါင်းစိတ်ခွာလားစိတ်ပေါင်းကိုခွာဟောပြမေးလို့ရဘူးဗျဟင်အဲအေးအဲ့တော့အရိယာဆိုတာယံသူကိုယံသူလို့သဘောထားဟုတ်ကလား သူတို့ဒီသာလေလူမလူတို့လူမနတ်တို့လူမဗမာတို့ဆို အထက်ရောက်နေတာထင်တယ်ဟဲ့အဲ့တော့ဒုဘဝလေးဟာတို့ဘက်နဲ့တော့အနှစ်ရှိတဲ့အမျိုးလေးဆိုလိုရာထုနိုင်တယ်ထင်တယ်ဟဲ့လိုရာမရနိုင်ဘူးလားဟင်လိုရာရနိုင်တဲ့ဘဝဆိုလဲသိရနိုင်မယ်ထင်သဗျာဟုတ်ကလားဗျာအဲ့တော့တို့ဘုရားလက်ထက်တုန်းကတော့မဟာနံဆိုတာကြားဘူးမှာပါဗျာ အင်းတို့သူတော်ဒနာမင်းကြီးရဲ့ညီအမိတော်ဒနာဆိုရယ်အငယ်သုံးညီဟာမွေးတာလေမဟာနာနဲ့အနုရုဒ္ဓနှစ်ဦးရှိဟုတ်ကလားဟဲ့အဲ့တော့ဒီဟာသူတော်ဒနာမင်းကြီးတို့နတ်ရွာဆန္ဒမဟုတ်ပြသူကပရိနိဗ္ဗာန်ဆန္ဒသူကရဟနာဖြစ်နေကိုဟုတ်ကလားအဲဆန်းတော့သူ့ဘက်ကဒီသားတော်ဖြစ်တဲ့သိဒ္ဓထာဟောဖျားဖြစ်နေပြီထင်တယ်ဟေ့ဒါကဒုတိယသားတော်ဖြစ်တဲ့နန္ဒမင်းသားလို့ခေါ်တဲ့မဟာနန္ဒဟောရဟနာဖြစ်နေပြီထင်တယ် ဟင်အဲမြည်တော်ဖြစ်တဲ့နန်းညုံလေးဖြစ်တဲ့ရာဟုလာကဟောညာနာဖြစ်နေတယ်ထင်တယ်အဲ့တော့ဒီဘက်ကတော့ဆက်ဆံဆက်ခံစရာ သူ့သူတော်ဒနာမျိုးယုံရှိတော့ထင်တယ်ဒါမို့သူအငြင်းငယ်ဆုံးအမိတော်ဒနာမျိုးယုံကဒီနန်းကိုဆက်ခံရတယ်အဲ့တော့အဲ့ဒီချိန်မှာမဟာနာငါတို့မင်းဖြစ်နေသူအကြီးကိုဗျအနုရောဓကအငယ်ကိုဗျဟုတ်ကလားဗျအဲ့တော့မဟာနာမင်းကလည်းတာမန်မဟာနာမဟုတ်ပါဘူးဗျသက္ကာရကံပုဂ္ဂိုလ်ရှိပါ ဟုတ်ကလားဗျအရိယာထင်တယ်ဟိအဲ့တော့ဒီမဟာနန္ဒာကောဟိုယံသူကိုယံသူသဘောထားတာလားယံသူကိုမိတ်သူလိုသဘောထားတာလားကဲဘယင်ကတော့ဘယင်လို့တော့လောက်ရလိမ့်မယ်ထင်တယ်ဘယင်ဝတရားကင်းလို့ရပါမလားဟေးကင်းလို့မရတော့လည်းပဲကြွာတော့မကြွာဘူးလားကြွာတယ်ဟုတ်ကလားဗျာဟေးဘယင်ဖြစ်တော့ဘယင်စည်းစိမ်တွေကမခံစားရဘူးလားခံစားတော့ခံစားတော့လည်းပဲ သူတို့ချိုးတာပါခံစားတယ်ထင်ရမပါဘူးဟုတ်ကလားဗျာဟင်သူတို့နေရာလေးများရောက်ဘလောက်ကောင်းမလဲသူတို့များအယုတ်ကလေးတွေထုတက်လိုက်တာဟင်ဟုတ်ကလားဟဲ့ဒါသူတို့အယုတ်ထုတက်တာထင်တယ်ဟဲ့အဲ့တော့သူ့ညီငယ်ဖြစ်တဲ့အနုရုဒ္ဓကတော့ဘာယုံမှထုရတယ်ဝဲဒီချင်းတေဒုံတေဒုံတိုင်းထင်တယ်ဟင်တို့ကလည်းပြောရင်တော့ဘုံဒုံထင်တယ်ဟုတ်ကလားအတုံးတိုင်းထားတာဘယ်လိုခေါ်တော့ဘုံဒုံပဲရှိသေးတယ် ဟင်ဟုတ်ကလားဗျသူ့မှာဘုံဆုံးမဟုတ်သေးဘူးအဲ့တော့သူ့အကိုဖြစ်သူမဟာနန္ဒာပြောတယ်ဟာညာငါတို့ရှိကဖေတွေအမေတွေဖိုးတွေဖွားတွေလဲအလုံးလုံရင်းနဲ့တည်သွားကြတာကွာဟုတ်ကလားအလုံးအားမဆိုလို့တော့ဘယ်တော့မှအားဘူးကွာတဲ့လောကီအလုတ်ကလည်းလုံတွေရှုပ်တွေပဲကွာတဲ့ဟုတ်ကလားလောကီအလုတ်ကဘယ်နဲ့တော့လုံတွေရှုပ်တွေဟုတ်ကလား လုံးလေးရှုပ်လေးကိုရှုပ်လေးလှုပ်လေးဆိုရင်တော့ခန့်တတ်လို့ရမှာမဟုတ်ဘူးဟုတ်ကလားဟဲ့လှုပ်လေးရှုပ်လေးရှုပ်လေးလှုပ်လေးနေမှာအဲတော့ကွာတို့အဖေတွေအမေတွေလည်းပဲအဖိုးတွေအဖွားတွေလည်းပဲအလုံးလုံးရင်းကသေသေသွားကြတာကြီးတယ်ပဲတဲ့ဟုတ်ကလားတို့တော့သူတို့သေတာသွားတယ်ဟင်အနှစ်ပါသွားလားဟိဟင်အနှစ်မပါရင်ခြားသားခံရအောင်မှာပေါ့တဲ့ဟုတ်ကလား အဲ့တော့တို့ကွာသာသနာနဲ့ကြုံတော့အမြင့်ရမယ်လို့ကိုလှုပ်ချင်တော့ကွာအဲ့တော့မင်းမဲဟိုရဟန်းပြုမလားငါပဲရဟန်းပြုပါမလားလို့သူ့ညီအနုဒုဒ္ဒကိုမေးတယ်ဟုတ်ကလားအဲ့တော့အနုဒုဒ္ဒကဟိုရဟန်းတော်ပြုချင်မှုပြကျုပ်တော့ဘယင်လှုပ်မယ်ကိုဟုတ်ကလားဟင် तू ကဘာတော့ဘုံတုံးထင်ဘုံဆုံးလားဘုံတုံးလားဘုံတုံးရဘုံတုံးကတော့ဘုံတုံးလိုပဲစဉ်းစားမှထင်ပါဗျာဟင် ဟုတ်ကလားဗျာအဲ့တော့အေးကွာဒီလိုဆိုလဲမင်းမင်းလုံတော့ကွာငါရဟန်းပြုတော့မယ်အဲ့တော့လေနုရုဒ္ဓကထပ်မေးသေးတယ်နေပါအောင်ကိုလေးကမင်းလုံတော့ဘာတွေလို့ရအောင်သူဟောကွာဟောလို့တရားသိရင်တွေလည်းသိရင်ရတော့ကွာဟုတ်ကလားဒီလိုစီပွားရေးကိစ္စတွေလည်းနားညွှန်ရတော့ကွာဟုတ်ကလားဟဲ့ဒီလိုလိုလူမှုရေးကိစ္စဆက်ဆံရေးကိစ္စတွေဒါတွေလည်းလုပ်ရတော့ကွာမနဲ့ကြဘာကွာနေကြဘာကွာညနေကြဘာကွာတခါတည်းဘာကွာတွေကိုမနေဘူးတဲ့ဗျာ ဟုတ်ကလားဟိဟင်လုံတရားတာမနဲ့လင်းကလေးအထင်တယ်ပြီးတော့အိဋ္ဌာတောင်ဟိုသုံးရံခေါ်သလားဟိညီဦးရန်နဲ့ဟုတ်ကလားဟင်တကောင်ရန်နဲ့မိုးတော့ရန်နဲ့မရှိဘူးလားတို့လူတွေအိတ်တိုင်းလူတွေလိုအိတ်ချင်တယ်အဲ့လိုမရဘူးအဲ့ဒီသုံးရံမှာတရားမဲ့အလဲကောင်တကောင်ရန်တရားမဲ့အေးရတယ်ဘယင်တယောက်ဟာလေဟင်အဲ့တော့စိတ်တိုင်းကြတော့အေးရပါမလား စိတ်တိုင်းကမအေးရတယ်လို့စိတ်တိုင်းကြဟောသားရပါမလားဒီစိတ်တွေနဲ့တအိမ်တောင်ရဲ့စိတ်တောင်ဒီလောက်ပူရင်တပြီတောင်စိတ်ဘလောက်ပူမလဲကိုရင်းစားကြည့်စားဟုတ်ကလားကိုတအိမ်တောင်လေးအုပ်ချုပ်တာတမိသားတသွေးသေးတောင်ဟုတ်ကလားဒီနောက်ပူရသေးရင်သွေးမျိုးစုံလူမျိုးစုံဘာသာမျိုးစုံဘလောက်ပူရမလဲဟုတ်ကလားဗျာအဲ့ဒါဘာလို့ဟာဒီလောက်ကြီးတော့လှုပ်ချုံကြီးရကြုံရဟောမယ်ဆို အနုရူဓာဝတ်သွားတာဟုတ်ကလားဗျာသူဘုံတုံးကနေဘုံဆုံးဖြစ်အောင်လုပ်မလို့ထင်မဗျဝတ်သွားရောဗျာဝတ်သွားတော့ကျင့်နေဖရာတရားတော်ဟုတ်ကလားဟဲ့သူကတို့အနာဂံဆင့်နဲ့အဖေရရတဲ့ပုဂ္ဂိုလ်ဗျဟုတ်ကလားဟေ့သူရုပ်ထုဒါဘယ်ရုပ်ထိဖြစ်သွားတော့အနာဂံရုပ်ထိဖြစ်သွားတယ်ဟုတ်ကလားဗျာတိုင်းသူဘုံသူဘုံတုံးကနေပြီးတကယ်ထူတော့ကဲပဲနဲ့တော့ အယုတ်မဟင်အထက်တန်းသားယုံဖြစ်ဘူးလားသူ့ဘုံလုံးကတို့ဘုံလုံးနဲ့ဘာထူးတော့တို့လည်းဒီယုံနဲ့ဒီနာမဲမဟုတ်ဘူးလားသူကဒီယုံနဲ့ဒီနာမဲမဟုတ်ဘူးလားဒါရင်ဘုံတုံးရင်တော့တူတယ်ထင်တယ်တို့ဘုံတုံးနေကြတော့ဘာထူးမှာအိမ်ပြန်ရင်တော့နွားယုံကြီးထူးမယ်ထင်တော့ခင်းနဲ့တို့အပင်ရင်ချောက်ပါ သူကဒီဟိုတရားမင်းအကျင့်ချင်းဖြစ်ခဲ့ဘူးတဲ့အတွက်သူကဒိဗ္ဗသကုအပင်ရင်မှာဣတရေရတယ်ပုဂ္ဂိုလ် တို့တော့သူယဟနာယုတ်ထုဖို့ကြတော်တော်ခင်းရင်ဆိုပဲဟုတ်ကလားအနာဂံယုတ်ထီတော့သူထုသွားပြီထင်တယ်ဟဲ့တို့ယဟနာယုတ်ကလေးကြံသေးထင်တယ်ယဟနာယုတ်ထုပြီးမှသူဘုံဆုံးမှထင်တယ်ဟဲ့ဟုတ်ကလားအဲ့တော့သူမိဂရာဝုံပေါ့ဗျဟိုနန္ဒီယဟင်တထေသာဆောက်ထားတဲ့ကျောင်းကြီးရှိလေအဲ့ဒီမှာရှင်မဟာသာရိပုတ္တရာကိုတော်ကြီးနဲ့အတူနေတရင်သုံးရင်းနဲ့ညတို့ 9နိုင်6နိုင်နေမှာပေါ့လေသူတို့ခေတ်ကတို့လုံးမီးသုံးတာမှမဟုတ်တာဟင်အဲ့ဒီချိန်လေးကိုအလာပတလာပနှစ်ပါးချင်းတွေ့တော့သူကပြောတယ်ရှေ့ခေတ်ကတော့ကြီးကြီးငယ်ငယ်ငါရှင်နဲ့ခေါ်တာဟုတ်ကလားဟင်ငါရှင်နဲ့ခေါ်တယ်အဲ့တော့ငါရှင်သာရိပုတ္တရာငါမှာအပင်ရထားသူလည်းဖြစ်ပါရဲ့နဲ့ဟုတ်ကလားဗျာဟင် ပြီးတော့ဖရာတရားတော်ကိုသူခိုင်းတဲ့အတိုင်းနဲ့လုတ်ပါရဲ့နဲ့ဘာကြောင့်ရဟန်းကိစ္စမပြီးတယ်လဲမသိဘူးတဲ့သူကအဲ့လိုလေးညီပြောလေးပြောလိုက်တယ်ဟုတ်ခလားအဲ့တော့ရှင်မသာတိဗုဒ္ဓကိုတော်ကြီးကသူစကားနဲ့ပဲသူပြန်ပြီးကြောက်လိုက်တယ်အရှင်ဖရာတဲ့အရှင်ဖရာပြောတဲ့စကားတည်းမှာကိုပါနေပြီတဲ့ဟုတ်ကလားငါမှာအဘေညီရထားသူဖြစ်ပါရဲ့နဲ့မန်ခမ်းနေတယ်ဟင် ဟေးရဟနာယုတ်ကိုအဲ့ဒီထောက်နဲ့ထုလို့ရသလားရဟနာယုတ်ကိုအဲ့ဒီထောက်နဲ့မထုရဘူးမလားဟဲ့တောကတော့ဟုတ်ကလားဟဲ့ပြီးတော့စိတ်မပတပါဆိုတဲ့ဌိနာမိတ်တာကောဟေးပြန်လွင်ပူပါစိတ်ကောဟေးခြေတုံးချတုံစိတ်ကောဟေးအဲ့ဒီထောက်တင်နဲ့ထုနေလို့ဟောတို့အရိယာယုံမဖြစ်တာဗျာအဲ့ဒါတို့စာလို့တော့និဝရဏခေါ်တယ်ဗျာတရားရဖို့ရရဲ့အတားတွေဗျာဘုရားတို့ကဟော တို့အနှစ်မျိုးထင်တယ်ဟဲ့အနှစ်မျိုးဆိုတော့သူတို့ကြိုက်တဲ့ယုတ်ကလေးထုတ်သွားတာဗျာဟောပုံတုံးကနေပုံစုံရောက်သွားတာဗျာဟင်တို့တွေကအနှစ်ရှိတဲ့မျိုးမတော့သိပြီထင်ဗျာဟင်အဲ့တော့ဘယ်နဲ့တော့ပုံတုံးမယ်ဟင်မဆွဲဘဲနဲ့ပြန်လို့ရပါလားသိပွဲပြန်ရင်တရုပ်ရုပ်တော့ဆွဲပြန်ရမယ်အဲ့တော့အနှစ်ရှိတဲ့အမျိုးတွေဗျဘာရုပ်ဆွဲပြန်မှာတော့ဒါလုံးအင်းအနှစ်ရှိတဲ့မျိုးဟာတန်ဖိုးရှိတယ်ထင်တယ်ဗျာ တန်ဖိုးရှိရင်တန်ဖိုးရှိတဲ့အယုတ်ကလေးထူပေးကြသံပါကဲနာကြသို့